ဒီမှာအဲ့ဒီဥပကိလေသာ16ပါးတော့ဘုန်းကြီးတို့တရားနာပရိသတ်အသစ်တွေကပါတော့စိတ်ကိုညှဉ်းနှွမ်းစေတဲ့ဒီတရား16ပါးရဲ့အဓိပ္ပာယ်လေးတော့လုံးကောက်အဓိပ္ပာယ်လေးသိသွားအောင်မှကောင်းမှစာမျက်နှာ6မှာပါတယ်စိတ်ညှဉ်းမဲကြောင်းဥပကိလေသာတရား16ပါးတဲ့အဘိဇာဝိသမလောဘဗျာပါဒကောဒဥပနာဟ မေခပလာတဣဒ္ဓမစ္စရိယမာယာတာထေယဓမ္မတာရမ္ပမာနမဒအတိမာနပမာဒ16ခုအဘိဇာဆိုတာသူဘပစ္စည်းကိုရလိုတဲ့အတွက်ကြံစည်နေတာစိတ်ကူးနေတာဝိသမလောဘဆိုတာမတရားလောဘမတရားလိုချင်နေတာဗျာပါဒဆိုတာသူဘအယူကိုဖျက်ဆီးခြင်းတာကောရဆိုတာစိတ်ဆိုးတာအမျက်ထွက်တာ ဥပနာဟဆိုတာယဉ်ညိုးဖွဲတာမက္ခဆိုတာမိမိပေါ်သူများပြုထားတဲ့ကျေးဇူးကိုခြေဖြတ်တာကျေးဇူးကမ်းတာပလာဒဆိုတာမိမိရဲ့သာသူကို တက်ပြီးတော့ဂုံပြိုင်တာအိတ်တာဆိုတာသူတော်ဘာမိမိရဲ့သာလို့သာရာကို မနာလို့တာမစ္စရိယဆိုတာနှမျောတွန့်တို့တာမာယာဆိုတာမိမိအပြစ်ကိုဖုံးလို့တဲ့ဖုံးထားလို့တဲ့စိတ် တာထေရဆိုတာမိမိမှမရှိတဲ့ဂုံကိုသူတော်ဘာအထင်ကြီးအောင်ရှိလေအောင်ဟန်ဆောင်ဝါကြွားတာဟန်ဆောင်လိုတဲ့စိတ်ထမ္မဆိုတာမာနခက်ထန်ကြံတန်းတာတာရံပဆိုတာသူများတဲ့တာအောင်ပြုလိုတာတဲ့အကုသိုလ်ဘက်ကမဟုတ်အကုသိုလ်ဘက်မှာသူများတဲ့တာအောင်ပြုလိုတာမာနဆိုတာထောင်လွှတ်တက်ကြွတာမဒဆိုတာမာန်ရစ်တာအတိမာနဆိုတာတိတ်မာနကြီးတာ ပမာဒဆိုတာကုသိုလ်တရားတွေတတိမရပဲမိတ်နေတာဒါနလည်းမေ့သီလမယ်လေသီလလည်းမေ့ဘာဝနာလည်းမေ့အဲ့ဒီတရားတွေဟာအကုန်လုံးသူတို့ စိတ်ထဲမှာရှိရင်တော့ဒီစိတ်ဟာညှဉ်းနှွမ်းပြီမစင်ကြတော့မဖြူစင်တော့အဲ့ဒီမဖြူစင်တဲ့စိတ်ဖြူစင်အောင်ဆင်ញင်နှလုံးသွင်းတတ်ဖို့သမထဥပဒနာဘာဝနာတရားပွားများအထောက်ပြီးတော့ပယ်ရှားတတ်ဖို့အရေးကြီးတယ် အဲ့ဒီ16ပါးအပြင်တခြားတခြားစိတ်ကိုညင်မဲစေတဲ့တရားတွေလည်းရှိပါသေးတယ်တဲ့အဲ့ဒါတွေလည်းပဲဥပကိလေသာခေါ်ရတာပါပဲတဲ့ဥပမာဆိုတာဥဒိစ္စစိတ်ပြန်လွင်တာကုတ်ကုတ်စနောက်ကြောင်းပြန်တွေးစိတ်ဆင်းရဲတာအာယရိကမကောင်းတာလောက်မှမရှက်တာအနုတ္တပမကောင်းတာလောက်မှမကြောက်လန့်တာအဲ့ဒါတွေလည်းစိတ်ကိုညင်မဲစေတဲ့တရားတွေပါပဲဒါပြတဲ့ဒီမှာတော့လောကမှာအသုံးများတဲ့ ဖြစ်များတဲ့အသုံးများတဲ့စကလုံးတွေပဲဘုရားရှင်ထုတ်ပေါ်ပြီးဟောထားတယ်။ဂိုင်းလိုက်ဆိုသူပစ္စည်းကိုရလိုအဘိဇာအလိုကြီးကဝိတမလောဘအကျိုးဖြက်လိုခေါ်ဆိုပြပါ စိတ်ဆိုးကကောဒမှတ်လေပါစိတ်ဆိုးကကောဒမှတ်လေပါတစ်ခေါက်ပြန်ဆိုပါယံညိုးဖွဲကဥပနာဟာယံညိုးဖွဲက ကျေးဇူးဖြစ်ကမက္ခမှတ်ပါကျေးဇူးဖြစ်ကမက္ခမှတ်ပါဂုံဤရှင်တုပြိုင်မှုပလာတာဂုံဤရှင်တုပြိုင်မှုပလာတာမနာလူခေါ်ဆိုကြည်အိတ်တာမနာလူခေါ်ဆိုကြည်အိတ်တာယံညုဖွဲ့ကယံညုဖွဲ့ မျောလေပိမစ္စရိယာမိမိပြမြဖုံးထားမာယာဂုံမရှိပြန်ရှိဟန်ဆောင်ကဟုတ်ဘောကမှတ်ကြတာထေယဟုတ်ဘောကမှတ်ကြတာထေယ ခေထံကธรรมမှန်စွာသုတကဲဘူပြုလိုသာရံပါထောင်လွားမာနယိကမဒာထောင်လွန်ပြီအတိမာနသာကုသိုလ်များမေညာပမာဒာကုသိုလ်များမေညာပ မံခေထံဤ16ပါးစိတ်အားမဲစေဤ16ပါးစိတ်အားမဲစေဝဋ္ထတုတ်မှထုတ်ပြသည်လေဝဋ္ထ ကိလေမှန်သမျှကြံကြတာတွေသူတို့လည်းစိတ်မဲညစ်ကြစေသူတို့လည်း စိတ်ကိုညှင်မဲစေတဲ့တရားတွေစိတ်ထဲဝင်လာပြီသို့မဟုတ်မဝင်အောင်ကာကွယ်လို့ရင်ဝင်လာတဲ့စိတ်တွေကိုအညင်မဲတွေကိုလွင့်စင်ပြီးတော့ဖြူစင်စေလို့ရင်တဲ့နီး6မျိုးမှာတစ်မျိုးမျိုးနဲ့ကျင့်သုံးပြီးတော့ပယ်ရှားပါတဲ့အဲဒါလို့စိတ်အငြင်းမဲဖြစ်စေမဲ့အာယုံနေနဲ့မကြွမတုံရမကြုံရမတွေ့ရအောင်ရှောင်ပါတဲ့ကြုံလာတွေ့လာရင်လည်းပဲအဲ့ဒီအာယုံတွေပေါ်မှာစိတ်ပျော်မွေ့မနေအောင်ပျော်မွေ့ပြီးစိတ်ညစ်မဲမနေအောင် ဆင်ញင်နှလုံးသွင်းပါတဲ့ဒါကအဲ့ဒါလို့စိတ်ကိုညင်မဲစေတဲ့အာယုန်တွေစိတ်ကအာယုန်မပြုတ်ဘဲနဲ့တခြားကောင်းတဲ့အာယုန်ဖရာစိတ်တဲ့အာယုန်ကိုပြောင်းပေးပါတဲ့နောက်တစ်ခါအဖမ်းမှန်အပြပြမြန်လှန်လှန်ညံနဲ့ဆင်ခြင်သုံးသပ်ပြီးတော့ဒါတွေအဖြစ်အငြင်းမဲတွေပဲဒီအငြင်းမဲတွေဖြစ်နေသမျှစိတ်ထဲမှာအငြင်းမဲဖြစ်သမျှမချမ်းသာဘူးဆင်းရဲနေတာပဲဒါကြောင့်မလို့ချမ်းသာ တဲ့နီလန်ချမ်းသာတဲ့နှလုံးသွင်းသွင်းမှာပဲဆိုပြီးတော့တင့်လျော်အောင်နှလုံးသွင်းပါနောက်မေတ္တာဘာဝနာပွားပါတဲ့နောက်သမထဘာဝနာပွားပါနောက်ဝိပဿနာဘာဝနာပွားပါတဲ့အဲ့ဒီနီး6မျိုးမှာတစ်မျိုးမျိုးသုံးပြီးတော့ညင်မဲတဲ့စိတ်ဖြူစင်အောင်လုပ်ရင်တသက်လုံးမကဘူးတသန္တရာလုံးချမ်းသာပါတယ်စာမျက်နှာ9မှာ စိတ်မဲများကိုဖြူစင်စေသည့်ဤ6မျိုးလိုက်ဆိုပါမဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညင်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲ ပြောင်းလေဖုံမုံကောင်းအာယုန်တိနုလုံပတိဉာဏ်ချိန်ညှိလော့ပုဗ္ဗိမေတ္တာသမထာနှင့်ပွာရာဝိပနိ၆ရတွင်သင့်မြတ်ရာသုံးဖြူစိတ်ဖုံးသည် သလုံးချမ်းသာလိမ့်မည်တည်းသလုံးချမ်းသာလိမ့်မည်တည်းတစ်ခါ ဏမှာရှိမရှိကိုလည်းစစ်စစ်ပေးရမယ်တဲ့ကိုယ်စိတ်ကိုပြန်စစ်ဆေးပေးဝေဖန်ပေးစစ်ဆေးဝေဖန်တဲ့အခါကျတော့မညာမတာဝေဖန်စစ်ဆေးမှာကိုယ့်ကိုယ်ကိုကြတော့စင်ကြေလေးတွေပေးပြီးညာညာတာတာဝေဖန်တတ်တယ်အဲဒါလို့ဆိုရင်ကိုယ်စိတ်ရဲ့သဘာဝအမှန်ကိုမသိဘူးမသိရင်ညင်မဲနေတဲ့စိတ်လည်းပဲဖြူစင်းနေတဲ့စိတ်လို့ထင်တယ်အဲဒါလို့ထင်လို့ညင်မဲနေတဲ့စိတ်ကိုဖြူစင်အောင်မလုပ်နိုင်ရင်အဲ့ဒီညင်မဲတဲ့စိတ်ကဒုက္ခပေးမှသိကြတယ်ဒါကြောင့်မို့မိမိ ရဲ့မျက်နှာရုပ်သွင်းဝက်မှက်ချံဝက်ချံပေါက်ညင်းပြောက်တင်းတိတ်အဖုအကျိတ်အစွမ်းအကွက်အဆက် ရှိမရှိကိုသိကျင်တဲ့အခါကျတော့ပဂရိမှန်မြင်မှာမျက်နှာကို ကြည့်ပြီးတော့စစ်ဆေးလို့ရှိလို့ရှိရင်စေတိတ်ပဲရှားရတယ်လို့တဲ့မိမိစိတ်အစဉ်မှာအညစ်အကြေးတင်မတင်မိမိစိတ်မှာဖြစ်နေတဲ့သဘောဟာအညစ်အကြေးလားအဖြူစင်လားဆိုတာ ကန္နာဓမ္မဆိုတာအညစ်အကြေးတရားသုတ်ကာဓမ္မဆိုတာအဖြူစင်တရားကန္နာဓမ္မခေါ်တဲ့အညစ်အမဲတရားစိတ်ထဲမှာဝင်ပြီဆိုရင်ဆင်းရဲမယ်သုတ်ကာဓမ္မဆိုတဲ့အဖြူစင်တရားစိတ်မှာရှိနေပြီဆိုရင်ချမ်းသာမယ်ဆိုတာသဘောပေါက်ပြီးတော့မိမိစိတ်ရဲ့သဘာဝဟာကန္နာလားသုတ်ကာလားအမဲလားအဖြူလားဆိုတာသိရအောင်ဖရာရှင်ရဲ့တရားတော်ဒီဟုသောကြေးမုံမှန်ပြင်းနဲ့တိုက်ဆိုင်ပြီးတော့အဲ့ဒီမှန်မြင်မှကြည့်ပြီးစစ်ဆေးပါ အဲ့ဒါလို့စစ်ဆေးပြီဆိုလို့ရှိရင်ဒီစိတ်ဟာဖြင့်ကုသိုလ်စိတ်ပဲဒီတရားဖြင့်အကုသိုလ်စိတ်ပဲဒါဖြင့်အပြစ်ရှိတဲ့စိတ်ပဲဒါဖြင့်အပြစ်မရှိတဲ့စိတ်ပဲဒါဖြင့်ညင်မဲ့တဲ့စိတ်ပဲဒါဖြင့်ဖြူစင်တဲ့စိတ်ပဲလို့ခွဲခွဲခြားခြားသိလာပါလိမ့်မယ်အဲ့ဒါလို့သိတဲ့အခါမှာညင်မဲ့တဲ့စိတ်များဖြစ်နေလို့ရှိရင်တော့အခုနပြောခဲ့တဲ့နီး6ပါးမှာတင့်လျော်တဲ့နီးနဲ့အဲ့ဒီအငြင်းအမဲကိုမလင့်မကြပဲ လွင့်စေပျောက်စေလျှော်စေပေးမှာပဲသင်္ခန္ဓာဟာချမ်းသာလိမ့်မယ်တဲ့အဲဒီအောက်ကခြေဓမ္မခြေမုံတွင်တင်၍စစ်ဆေးပါတဲ့တန်ရှင်းကြည်လင်ခြေမုံပြင်ဝဲသင်တွင်ရူပသမလကိုနေညာမရွေ့ကြည်စစ်ဆေး၍ ယင်ချေမဲ့ပြောင်းဝက်ချမ်းပေါက်နှင့်ညင်းပြောက်တင်းဒိတ်ခုအကျိတ်ကိုစေသိပေရှာပမာလာတုမြတ်ဖျားဗုဒ္ဓဟောညွန်ပြသည်ဓမ္မကြီးလေ ရေမုံပြင်ဝဲသင်္တွင်မနစိတ်အလှကိုနေညာမရွေတင်စစ်ဆေးလော့ညစ်ကြေးကိလေတွေးခဲ့ပေသော6ထွေနီးဖြင့်ပြောက်စေလွင့်မှမလင့်မကြာ င်ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည် ကိုယ်စိတ်ကိုအမြဲတစေပြန်ပြီးတော့စစ်ဆေးဖို့အရေးကြီးတယ်။နောက်စိတ်ကိုညင်မဲစေတဲ့တရား16ပါးတဲ့ကအဘိဇာနဲ့ဝိသမလောဘအကြောင်းခွန်ကြီးတို့ပြောခဲ့ပြီ။မကျင်းမကျက်အဘိဇာဆိုတာသူတစ်ပါးပစ္စည်းကိုမိမိစည်းစိမ်မိမိပစ္စည်းဖြစ်စေလိုသမှုရှေးရှုကြံစီခြင်းအမှန်တမတရားတဲ့လောဘပေါ်သူပစ္စည်းကိုပစ္စည်းဖြစ်စေခြင်းနဲ့ဆိုတာတရားပါမလားမတရားဘူး အဲ့ဒီအပိဓာရဲ့တဲ့ဝိသမလောဘလိုလောဘကြီးတဲ့ဝိသမလောဘအဲ့ဒါအဲ့ဒီလိုစိတ်အငြိအကျေစိတ်ထဲဝင်လာလို့လိုချင်တတ်မဲ့မှုပြင်းထန်လာရင်မတရားလောဘဖြစ်လာရင်စိတ်ညစ်မဲ့ပြီးဆင်းရဲဖို့သာပြင်းထတော့တဲ့ဒီတော့အဲ့ဒီအငြင်းမဲကိုဖြူစင်တဲ့နီးကိုလည်းပဲဒီမှာဆောင်းပုတ်နဲ့ပြထားတယ်ဒီဆောင်းပုတ်တွေအတိတ်ပဲဘုန်းကြီးတို့ပြောခဲ့တယ် အဲဆောင်ပုတ်တော်ဒီပြိဿကတော့လိုက်ဆိုပေါ့လေဆိုကြောင်ကျိုးမမြင်မိုင်းမှောင်ဝင်စိတ်စဉ်ဖြစ်စည်းတာလောဘအပြည့်သေချာစစ်ပယ်ပြစ်သူကိုပါအဲ့ဒါကအဲ့ဒီလူချင်းတတ်မဲ့မှုလောဘရဲ့အပြစ်ကိုပြောပြတာ ပြီးတော့မှအဲ့ဒီအပြစ်တွေမဖြစ်အောင်အဲ့ဒီအညစ်အကြေးကိုဒီလိုဆေးပါဆိုပြီးတော့လျော်ဆေးတဲ့နေ့ရွံမွဲထင်းစေွားလျက်နေဣန္ဒြေဆောင်စည်းရာသာတောက်တိုင်းရှိမိကောင်းစေပြောလေတင်လျော်သာ ကာမိသန္ဒကာမိသန္ဒပေကြောင်းပြပေကြောင်းပြ6ဝအထကထာ6ဝအထကထာသို့ကြောင်းကျွ ကာမိဆန္ဒဆိုတာကာမိဆန္ဒនិဝရဏပြောတာនិဝရဏပယ်ဘုံထကရာပြတာကာမိဆန္ဒဆိုတာလောဘပဲကာမဂုဏ်အာယုန်တွေကိုလိုလားတောင့်တတဲ့လောဘအစင်လှလှကြည့်ခြင်းနဲ့အပန်ကောင်းကောင်းနားထောင်ခြင်းနဲ့အနံ့မွေးမွေးနာခြင်းနဲ့အရသာရှိရှိစားခြင်းနဲ့အထီးတွေကောင်းကောင်းထီးတွေ့ခြင်းနဲ့ဆိုတဲ့ချင်းနေအဲဒီလောဘတွေဟာကာမိဆန္ဒនិဝရဏပဲလောဘဒါကြောင့်မလို့လောဘကိုဒီလိုပဲပါ နောက်ဒီကနေ့ပြောဖို့လှည့်ကြတာကဗျာပါဒကောဒဥပနာဟာဗျာပါဒဆိုတာသူတစ်ပါးကို ဖြစ်စည်းလိုတဲ့စိတ်ကောဒဆိုတာစိတ်ဆိုးတာဥပနာဟာဆိုတာယံညိုးဖွဲတာသူတစ်ပါးကို တနည်းနည်းနဲ့ဖြစ်စည်းလိုတဲ့စိတ်ပေါ်နေပြီဆိုလို့ရှိရင်အဲ့ဒီစိတ်ဟာမကောင်းတဲ့စိတ်ပဲစိတ်အညစ်အကြေးပဲသူတို့ဘာနာမည်ပြက်စေခြင်းနဲ့ဂုံတိတ်ခါကြစေခြင်းနဲ့ပစ္စည်းဥစ္စာယောပါစေခြင်းနဲ့ သူတို့ဘာရုပ်ဆင်းရဲငါပြည့်ရင်းစေခြင်းနဲ့အချွေရန်နေစေခြင်းနဲ့သူတို့ဘာချစ်ခင်ချစ်ချစ်သူခင်သူနေပါသွားစေခြင်းနဲ့ဆိုတာဒါပြပါဒစိတ်တွေပဲသူတို့ဘာကိုနနီးနီးနဲ့ပျက်စီးစေခြင်းနဲ့စိတ်ပဲအဲ့ဒါပြပါဒစိတ်တွေအင်မတန်ဆိုးတဲ့စိတ်တဲ့အဲ့ဒီစိတ်ညစ်ကြေးဝင်လာပြီစင်တော့ဆင်းရဲပြီလို့ဆိုတာမှတ်ကြောတဲ့ဒီညစ်ကြေးကိုပယ်ပါတယ်ကောရဆိုတာစိတ်ဆိုးတာ ကောဓာနဲ့ဒေါသနဲ့သဘောအချင်းအတူတူပါပဲတို့ဆိုကျမ်းဂန်ကတော့အနုအရင်အနေနဲ့ခွဲထားတယ်နုသောစိတ်ဆိုးမှုကကောဓာယင်သောစိတ်ဆိုးမှုကဒေါသဒီလိုခွဲထားတယ်အဲတော့အစာဥစိတ်ဆိုးမှုကကောဓာနောက်တိုးတိုးစိတ်ဆိုးလာတာကဒေါသပေါ့အဲ့ဒီစိတ်ဆိုးမှုဒေါသအငြိအကျေး ဝင်လာပြီဆိုလို့ရှိရင်တော့တဲ့ချမ်းသာပြီးသားမှတ်ပြီးတော့တဲ့ဒီဒေါသကိုသိမ့်ပိုက်ထားပါတဲ့ထွက်မသွားပါစေနဲ့နော်ဟမ်ဟောက်ဆင်းရတာလားသိကြသလားဒေါသဆင်းရဲမှန်သိသလားဟဲတချို့မသိဘူးတချို့မသိလို့မလို့မလဲဒေါသပဲဂုံတင်းတင်းပြောငါဘု து กว่าငါဘလို့ထိုးလိုက်တာဟုတ်တယ်မလား အဲတကားတွေအဲဒကမတွေကြတော့ဟိုကောင်မအိမ်ကဘလို့ငါပြောရတာအဲဒေါသကိုသူတို့အကောင်းမှန်တာပြီးတော့ရှိသေးဟေ့တို့ကအာဇာနည်မျိုးလာမထိနဲ့မီးပွင့်သွားမယ်ဟုတ်တယ်မဟုတ်လားအဲ့ဒါဒေါသအကောင်းထင်တယ်လားမကောင်းထင်တယ်လားအကောင်းထင်နေတာအဲ့တော့အကောင်းထင်တဲ့လူကအဲ့ဒေါသပယ်ပါမလားမပယ်သမျှသူ့သူ့ပေါ်မှာဒီဒေါသဖြစ်စည်းမနေဘူးလား ဖိစီးလို့လည်းဖိစီးမှမနေဘူးသူကအရသာတွေ့တယ်အောင်မိတယ်လူဖြစ်ရင်အဲ့ဒါဒီဒေါသဖိစီးလို့မလို့ပင်ပန်းလိုက်တာလွန်ရောစိတ်ပင်ပန်းကိုပင်ပန်းနဲ့အဲ့ဒါလည်းမသိဘူးနော်ဒါကြောင့်မလို့ဓမ္မကျင်းပုံတွင်တင်းစစ်စစ်ပါတဲ့အဲ့ဒီဒေါသဟာလူကိုချမ်းသာစေတဲ့အဖြူစင်တရားလားညင်မဲစေတဲ့အညင်မဲတရားအဆင်းရဲစေတဲ့အညင်မဲတရားလားဆိုတာသိအောင်တရားတော်နဲ့ရှင်တင်ကြည့်ပါတဲ့နော် ကိုယ်တဏ္ဍတရားရှိတယ်ရှိတယ်ဆိုပြီးတော့ဒေါသကြတော့အဟုတ်ကြီးမှတ်ပြီးလက်ခံထားတော့ဒါတရားရှိတာဟုတ်ပါမလားမဟုတ်ဘူးနော်အဲ့ဒါလို့ဆိုရင်ဆင်းရဲကြောင်းလားချမ်းသာကြောင်းလားဆင်းရဲကြောင်းတဲ့နေရာဒေါသကိုရှေ့တန်းမတင်မိသေးနဲ့အထင်မကြီးမိသေးနဲ့ဒေါသအထင်ကြီးမိရင်တော့မှားပြီးသားအောင်မိတာမတတ်တာလို့မလို့ပုထုဇဉ်လျောက်အနာဂံပုဂ္ဂိုလ်မဖြစ်သေးလို့မလို့မတတ်တာလို့ဒေါသထွက်ရနည်းနည်းပဲထွက်မြန်မြန်မထွက်နဲ့ဟုတ်လား နည်းနည်းထွက်ရင်မသက်သာဘူးလားသက်သာတယ်များများထွက်ရင်တော့ဆင်းရဲပြီးတာမှတ်ထားရောဘုန်းကြီးတို့ရွှေကျင်ကိုင်းကဒုတိယသာသနာပိုင်မဟာဝိသုဒ္ဓံဆရာတော်ဘုရားကြီးဆိုတာဆရာတော်ဘုရားကြီးစိတ်ဆိုးတာဒေါသထွက်တာကိုဒီတပြီလဲဟုတ်ပြီးတော့သတင်းသုံးပေါ်လဲဟုတ်တဲ့ဆရာတော်တစ်ပါးကမတွေ့ရတော့ရှောက်ကြည့်တယ်တဲ့ဆရာတော်ဘုရား ရာတော်ဒေါသထွက်တာစိတ်ဆိုးတာလည်းမတွေ့ရပါဘူးဗျာဆရာတော်သိခံနိုင်လားကြီးလားလို့တို့စိတ်ဆိုးတာသိကျင်စာအုပ်ထဲကြည့်လို့ဆိုတဲ့အဲ့ဒါဒေါသကိုအမှုအရာအဖြစ်မပေါ်အောင်ချုပ်နိုင်ထိနိုင်တယ်ဆိုတဲ့ကတော်တော်နိုင်နေမနေပေဘူးလားနိုင်နေတယ်အဲ့ဒါအမှုအရာကတော့မသိရဘူး ဒေါသမရှိတော့မဟုတ်ဘူးရှိနေတာပဲဒါပေမဲ့လို့သူတစ်ပါးကကိုယ့်အမူအရာကြည်ချင်းအပြင်ဒေါသထွက်မှန်းအောင်မသိရဘူးဆိုတော့ဘလောက်ကောင်းလဲကဲတို့ဒေါသထွက်တာကြည်ရင်စောက်ထဲကြည်တဲ့အဲ့ဒါလို့ဖြစ်နိုင်ရင်အကောင်းဆုံးပဲတဲ့တစ်ချက်တစ်ချက်လွတ်လွတ်သွားပြီဆိုတော့ရုပ်ပြက်ဆင်းပြက်နဲ့တော်တော်တော့ဟာမကြတဲ့တရားပဲနော်အားကြီးရုပ်ပြက်ဆင်းပြက်နိုင်တာပဲတော်တော်ကိုရုပ်ပြက်ဆင်းပြက်ပါဘုန်းကြီးမန္တလေးနေတော့ကတွေ့တွေ့တယ်ကျောင်းမော်နေရပဲကျောင်းမြောက်ဖက်ကဒကမနှစ်ယောက် အဲ့ဒါရံဖြစ်နေတာတယောက်ကရေထမ်းရင်းနဲ့ရေတန်းတဘူကြီးနဲ့အဲတယောက်ကတယောက်နဲ့တယောက်တော့ဝေးပါတယ်သူတို့ဟိုအများကလည်းအနီးကမခံမဲ့ကိုအဝေးတာမှတော်တော်ဝေးပါတယ်တယောက်နဲ့တယောက်ဆိုလို့ရှိရင်ပေတရာလောက်တော့ဝေးလိုက်မယ်နဲ့တူးပါတယ်ဟာပြောလိုက်ဆိုလိုက်ဆဲလိုက်တာအဲ့ဒါစုံလို့ပါပဲဘုန်းကြီးအထင်တယ် ဒီဒကမတွေအဲသူတို့ဆိုတာဆဲတာပြောတာတွေကက်ဆက်ကွေနဲ့ဖန်တပ်ပြီးနောက်ကြတော့သူတို့ဒေါသငြိမ့်သွားတဲ့အခါပြန်နားထောင်ခိုင်းရဘယ်နဲ့နေမလဲအဲ့ဒါလို့ဆိုလို့ရှိရင်တော့တော်တော်ရှင်းမှာနော်တော်တော်ရှင်းမှာအဲဟိုတင်းကရေထမ်းတဲ့ဒကမကလည်းပဲအဲသူတို့ဟာကဘာပြောရမလဲအငယ်နဲ့အကြီးတဲ့အဲ့လိုလေအဲ့လိုလေတခြားစကားလည်းသုံးနေရမရှိဘူး အဲ့ဒါရေတန်းနဲ့တကားတကမရေတန်းတဘိုးကြီးနဲ့တကားကားနဲ့ရိုက်မလို့တဲ့သူကလူလဲငယ်တယ်ငယ်လဲငယ်တယ်လို့ပြောတယ်ဟိုတယောက်ကတော့အရက်ကခမ်းမြင်မြင်ထွားတော့ပဲသူကအကြီးလို့ဆိုတယ်လူလဲကြီးတယ်ကြီးလဲကြီးတယ်အာအုတ်ခဲနှစ်ချက်ကင်လို့ဘယ်တစ်ချက်ညာတစ်ချက်နဲ့အုတ်ခဲကျိုးဆိုတော့ဘာသေးရဲ့ဥကအုတ်ခဲတစ်ခုလုံးကြီးဘုန်းကြီးအောင်မေတယ်ဒီတကမှသူများမပေါ်ရခင်သူချီတော့ပေါ့အုတ်ခဲကြတော့မှာပဲလို့အဲ့လိုအောင်မေ သူအဲ့ဒါမမြင်ဘူးအုတ်ခဲဣတီရွယ်နဲ့ဒါတယ်မကသေးဘူးအဲ့ဒါသူကတော်တော်ကိုကြိတ်မနေခဲမရဖြစ်နေတာကိုအဲ့ဒါလုံကြီးတော်တော်ဝတ်လို့ဒုထက်ရောက်နေကြောင်းသားဆိုတော့မကြည့်ခြင်းမြင်ရဲ့အသားဖြစ်နေဩဒေါသတော်တော်ဆိုးတာကိုလို့ဘာမှအမှားမှမသိဘူးရှေ့အမှန်ကြောက်အမှန်လည်းဘာမှမသိတော့ပဲကိုအတော်ကိုရုပ်ပြဆင်းပြနိုင်တာပဲလို့ကို့ဒေါသဖြစ်တဲ့အခါကြတော့လေအဲ့ဒါသွားတာပြီးတော့တတိယမိတယ်อืม ကိုဒေါသဖြစ်လဲသူများဒီလိုမြင်မှာပဲလို့တော်တော်ရှက်စရာကောင်းတဲ့လုပ်ပဲမြန်မြန်အနာဂံဖြစ်တာကောင်းပါရဲ့မြန်မြန်အနာဂံဘာလို့ဖြစ်တာကောင်းမလဲအနာဂါမိမဉဏ်ရလို့တတိယမဲ့ဖြစ်တဲ့အနာဂါမိမဉဏ်ရပြီဆိုလို့ရှိရင်အနာဂါမိမစိတ်မဉဏ်ကဒေါသကိုအမြင့်ပြအကျွင်းမဲ့ဘာမှမရှိအောင်ပယ်တတ်ပြလိုက်တယ်တဲ့ဒါကြောင့်မလို့အနာဂါများဒေါသမရှိတော့ဘူးတဲ့ဒီတော့အနာဂါမှတော့ဘယ်ရုပ်ပြဆင်းပြဖြစ်တော့မလဲမဖြစ်တော့အဲဒါကြောင့် ဘုန်းကြီးတို့ပြိဿယဟနာမဖြစ်ခြင်းနေပါစေတတ္တိယမဲ့အနာဂါမိမဲ့ညံလေးတော့ရအောင်အာမထုတ်သင့်ဘူးလားအာထုတ်သင့်တယ်နော်အဲ့ဒါတော့ရလို့ရှိရင်တော့ကိုချမ်းသာတာပဲအဲ့ဒီဒေါသဝင်လာလို့ရှိရင်ဘာဖြစ်တယ်လဲတဲ့ဒေါသော အာထာဏဇာနာတိဒေါသောဓမ္မနာပတ္တိအန္တဓမ္မံတရာဟောတိယံဒေါသောဘဟတဟတိနရံဒုဋ္ဌောဓမ္မနာပတ္တိ ဒုထောအထာဏပတ္တိဒုထောဓမ္မနပတ္တိအန္တတမန္တရာဟောတိယံဒုထောသဟတိနရံဒုထောဒေါသထွက်သောပုဂ္ဂိုလ်သည်ဓမ္မအကြောင်းကိုနပတ္တိမမြင်ဒုထောဒုထောဒေါသထွက်သောပုဂ္ဂိုလ်သည်အထာအကျိုးကိုလည်းနပတ္တိမမြင်တနည်းဒုထောဒေါသထွက်သောပုဂ္ဂိုလ်သည်ဓမ္မံ တရားတော်ကိုနပတ္တိမမြင်ဒုတော်ဒေါသထွက်သော ပုဂ္ဂိုလ်သည်အထံတရားတော်၏အ ਨੇ အဓိပ္ပာယ်ကိုနပတ္တိမသိတဲ့ဒေါသမှထွက်လာပြီဆိုလို့ရှိရင်တရားသိပါမလားမသိဘူးတဲ့တရားတော်ရဲ့အ ਨੇ အဓိပ္ပာယ်လည်းမသိဘူးအကြောင်းလည်းမသိဘူးအကျိုးလည်းမသိဘူးအန္တတမန္တရာဟောတိယံဒေါသောယံကောဒောတဟတိယံဒုထောတဟတိနရာဒုထောမြတ်ထွက်သောပုဂ္ဂိုလ်သည် အန္တဓမ္မအမိုက်တိုက်တွေဟောဒီဖြစ်အမျက်ထွက်တဲ့ပုဂ္ဂိုလ်ဒေါသထွက်တဲ့ပုဂ္ဂိုလ်ဟာမှောင်ကြီးကြသွားတာတဲ့မှောင်ကြီးကြသွားတာဆိုတာဘာပြောတာလဲဘာမှမမြင်ရတာမျက်စိနဲ့မမြင်ရတာလားဉာဏ်နဲ့မမြင်ရတာနော်ဒေါသကဖုံးလွှမ်းပြစ်ပြစ်လိုက်တဲ့အခါကျတော့ဉာဏ်ကဝေဘာခွဲခြားနိုင်သေးသလားမဝေဘာမခွဲခြားနိုင်တော့ဘူးဒီတော့အခါကျတော့ အမောက်မှိုင်အမိုက်မှောင်ကြီးကြသွားတယ်မလုံသင့်တာလုံမိတယ်မပြောသင့်တာပြောမိတယ်မကြံသင့်တာကြံမိတယ်အဲ့ဒါလို့ဆိုလို့ရှိရင်တော့အမှားကြီးပဲတဲ့ဒါဖြင့်ပြောသင့်တဲ့ဟာပဲမပြောသင့်တဲ့ဟာပဲသိနိုင်တဲ့အသိဉာဏ်မရှိတော့ဒါဖြင့်လုံသင့်တဲ့ဟာပဲမလုံသင့်တဲ့ဟာပဲလို့သိနိုင်တဲ့အသိဉာဏ်လည်းမရှိတော့ဘူးဒါဖြင့်ကြံတဲ့တွေးသင့်တဲ့ဟာမကြံတဲ့မတွေးသင့်တဲ့ဟာပဲလို့သိနိုင်တဲ့အသိဉာဏ်လည်းမရှိတော့အဲ့ဒါလို့မရှိတဲ့အတွက်ပဲ အမှားအမှားယွင်းယွင်းနေလုံးမိတဲ့အခါကျတော့ဆင်းရဲရတယ်တဲ့အန္တတမန္တရာဟောတိယံဒောသောတဟတိယံတုယံဒောသောတဟတိနရံဒေါသဖြစ်ပြီဆိုလို့ချင်းအဲ့ဒေါသဆိုတဲ့အတိပ္ပယ်ပါလဲဆိုတော့ဒုတ်တတိဗဒုတ်တတိတိဒေါသောတဲ့ဒုတ်တတိဗဒုတ်တတိစိတ်အစဉ်ကိုဖျက်ဆီးတတ်သောကြောင့်ဒေါသောဒေါသမြည်ဤတဲ့ဒေါသဆိုတာ ဖြူစင်တဲ့စိတ်အစဉ်ကိုဖြည့်ဆည်းပြတဲ့စိတ်ပဲတဲ့ဘဂရိအနေနဲ့ကောင်းနေတဲ့စိတ်အစဉ်လေးကို ပြက်သွားအောင် ဖြည့်ဆည်းတတ်တဲ့တရားဒေါသတဲ့ဟုတ်သလားဟုတ်တာပေါ့ပဂရိကြည်လင်ဖြူစင်းနေတဲ့စိတ်ဟာဒေါသဝင်လာတဲ့ဝင်လာတာနဲ့တပြိုင်နက်တည်းဘာဖြစ်သွားလဲနောက်ကျညင်မဲ့သွားတယ်စိတ်အစဉ်ပျက်စီးသွားဖြူစင်းတဲ့စိတ်စဉ်လေးပျက်စီးသွားအဲဒါလို့ဒေါသဝင်လာပြီဆိုလို့ရှိရင်စိတ်အစဉ်ပျက်စီးသလားဆိုတော့ရုပ်အစဉ်ကမပျက်စီးဘူးလား ပျက်စီးတယ်ဘလို့ဖြစ်သွားတော့ခက်ထန်နဲ့ကြမ်းတမ်းနဲ့မျက်နှာကြီးနီးလာတဲ့မဲလာတဲ့ဟုတ်တယ်မလားနှခမ်းကရွဲ့လာတဲ့ပါးစပ်ကကိုက်လာတဲ့ဟုတ်ကဲ့လားအဲ့ဒီကနေပြီးလက်သီးကမြောက်လာတဲ့ဒုတ်ကြီးကကောက်လာတဲ့ဟုတ်ကဲ့လားအဲ့ဒါရုပ်အစဉ်တွေပါပျက်စီးလာတာတော်တော်ကိုကိုယ်ရုပ်ကာယကြီးပဲမြင်မကောင်းရှိမကောင်းဘူးဒါပဲဒါပဲဒီဒေါသပဲအဟုတ်အောင်မိနေ တချို့ပြောတပည့်တော်ဗျာတရားတွေအထုတ်တခြားဟာတော့ကိစ္စပြီးပါဘူးဒေါသအဲ့ဒါဒေါသမနိုင်မှုဖြစ်ဖြစ်နေတယ်တဲ့ဒေါသပဲနိုင်မလို့ तू ကဒေါသအဟုတ်ထင်တာဒေါသအကောင်းထင်တယ်ဘယ်နိုင်လိမ့်မှာဒေါသဟာမကောင်းဘူးအဆိုးဆုံးတရားပဲလူကိုအဝိဇ္ဇိအထိဆွဲချတဲ့တရားပဲလို့ तू နားလည်လို့ရှိရင်ဒီဒေါသ तू ထင်ကြီးပါမလားအထင်မကြီးရင်အဲ့ဒေါသသူ့ရှိပါမလားမရှိဘူးဒါကြောင့်ပြောရတယ်ဒေါသ မကောင်းမှန်းတော့မကောင်းမှန်းသိတဲ့ဒေါသကိုမကောင်းမှန်းမသိလို့လို့အဲတော့အဲ့ဒီဒေါသနဲခြင်းစိတ်ကိုချထားတင်မထားနဲ့လို့ကိုယ်စိတ်ကိုအထက်မြင့်တင်ထားလို့ရှိရင်ဘသူဖြစ်ဖြစ်ကိုကကိုကအထက်ကလို့အောင်းမိထားတာမဟုတ်လားကိုကအထက်ကလို့အောင်းမိထားတဲ့အခါကျဟိုလူတယောက်ကကိုယ့်ကိုနည်းနည်းပါးပါးလေးပဲအဲမခံကြအောင်ပြောလိုက်မယ်အမှန်ငါနင်ကပြောရတာဒီလိုမဟုတ်ဘူးလားထောင်းဝင်နေဖြစ်ပြီနော်ထောင်းဝင်နေဖြစ်တော့ပထမဆုံးနာတာဘယ်သူလဲ ကိုပဲဘာနာတော့စိတ်ဆင်းရဲတာပေါ့ဟုတ်ကလားစိတ်ဆင်းရဲတာပေါ့ကိုရောမဆင်းရဲဘူးလားတစုံတယောက်ကကိုယ့်အပြစ်ပြောအောင်တစုံတယောက်ကကိုယ်မရှုမဟုတ်တာပြောအောင်ပြောနိုင်တယ်။အိုးဒါလူပဲပြောမှာပေါ့လူဆိုတာဒီလိုပြောတတ်တဲ့လူလည်းရှိတာပဲ။ဟုတ်လား။အဲ့လိုဆိုတော့ထောင်းနဲ့ပြောအောင်လား။ဘုန်းကြီးအခုစရုဒ္ဓအကျင့်တရားဓမ္မခရီးမှာဆွစ်ဇာလန်ရောက်တော့ဆွစ်ဇာလန်မှာ ဆွစ်ဇာလန်ရဲ့မြို့တော်ဘန်းမြို့ထဲမှာဘန်းမြို့ကနေပြီးဇူရစ်ကိုသွားတာဟိုကဒေါက်တာမီကိုဖရီဘာဆိုတာသူကကားနဲ့လိုက်ပို့တာသူကတရားစခန်းတာဝန်ခံသူကဘုရားဘာသာဦးစီးဦးဆောင်လဲဟုတ်တယ်အဲ့ဒါနဲ့ကားနဲ့မြို့ထဲမှာလျှောက်သွားကြတဲ့အခါကျတော့တနေရာမှာလမ်းစုံမှာဘုန်းကြီးတို့ကားကလမ်းစုံကိုနောက်မှရောက်တာပါဟိုဟိုကားကဘယ်ဘက်ကလာတဲ့ကားဘယ်ဘက်လမ်းကလာတဲ့ကားသူကအရင်ရောက်နေတာဒါပေမဲ့အဲ့ဒီ ကားဒရိုက်ဘာကဘုန်းကြီးတို့ကားကိုအရင်ဖြတ်ဖို့ပြောတယ်ဘုန်းကြီးမြင်လို့လားတော့မသိပါဘူးစစ်စလာကလူတွေကတော့ယဉ်ကျေးမှုအမှန်တန်ရှိတဲ့ပုံစံအမှန်တန်ယဉ်ကျေးတယ်သဘောကျတယ်သူတို့ကြည့်တော့လေအေးအေးဆေးဆေးနဲ့စိတ်ချမ်းသာစရာအရင်သွားဖို့ဆိုပြီးတော့မျက်ရည်ပြတယ်ဒီကဒီကဘုန်းကြီးတို့ကားဒရိုက်ဘာဒေါက်တာမီရကိုဖရိဘာလည်းမသွားဘူးအဲဟိုကပြတယ်နောက်တော့နောက်ကြတော့ဒီကဘုန်းကြီးတို့ကားပဲသွားလိုက်တယ်အဲ့ဒီမြန် လမ်းဆောင်ဖြတ်ကူးပြီးတဲ့အခါကျတော့ဖရိဘပြောတယ်ဘုန်းကြီးကိုအဲ့ဒါဆွစ်ဇာလန်မှာဖရာတဲ့ဆွစ်ဇာလန်ကလူတွေဒီလိုပဲတူတူအမတန်ငဲ့ညာတယ်ဗောကျင်နာတနာတဲ့ဟိုမှန်တယ်ဒါမှန်တယ်ဘုန်းကြီးနိုင်ငံသားမှပေးစာများစာအုပ်ထဲမှာဆွစ်ဇာလန်ကပုံကိုယ်တွေစီကံယူသေးပုံပြီးတော့တူတူငဲ့ညာပုံကို တနေရာမှာအဲ့ဒါလိုပဲလမ်းဖြတ်ကူးတာမှာအတွေ့အကြုံလေးတစ်ခုနိုင်ငံသားမှာပေးစာများစာဝတ်တွေဘုန်းကြီးထည့်ရေးထားတယ်။ဖတ်ဘူးတဲ့လူဆိုလို့ရှိရင်တော့သိဘူးမှာပဲသိမှာပဲ။ဒကမာကြီးဒကမာကြီးတယောက်ကအဖွားကြီးကအသက်60လောက်ခွေးကလေးလက်ဆွဲပြီးတော့လက်ကကြိုးလေးနဲ့ဆွဲပြီးတော့လမ်းကူးမလို့လာတာ။ဘုန်းကြီးတို့ကကမောင်းတာအဖိုးအိုပဲဒကာကြီးတယောက်အသက်80လောက်ဒါမဲ့လို့တန်တန်မမဖြက်ဖြက်လာလာပဲ။အဲ့ဒါလမ်းမှာဆုံကြတဲ့အခါကျတော့တယောက်တယောက်လမ်းပေးနေတာနဲ့ အဲ့ဒီနေရာမှာအချိန်ကြာနေတဲ့အကြောင်းဘုန်းကြီးထည့်ပြီးရေးထားတယ်နိုင်ငံခြားမှပေးစာများစာအုပ်ထဲမှာအခုကအဲ့ဒါကတော့89ခုနှစ်ကဒါကအခု82ခုနှစ်ဒီတော့အဲ့ဒါနဲ့သွားရောအဲ့လွန်သွားတော့ဘုန်းကြီးကအေးသူပြောတာဟုတ်ပြီသားပဲလို့ဟုတ်လဲဟုတ်တယ်ဘုန်းကြီးလည်းသိတယ်နောက်တနေရာကျတော့လမ်းစုံတစ်ခုရောက်ပြန်ရောရောက်တဲ့အခါကျတော့ရှေ့ကကားက လမ်းဆုံးမီးပွိုင်နဲ့မလမ်းမကမှသူကရက်လို့မိကအချက်ပြမိကမပေးသေးလို့မဖွင့်သေးလို့ဒါနဲ့ဘုန်းကြီးတို့ကလည်းပဲနောက်ကသွားရက်တယ်နောက်ကသွားရက်တော့ရှေ့ကားနဲ့ရှစ်ပေกว่าလောက်သွားရက်မိတယ်သွားရက်မိတော့ရက်ပြီးရက်တယ်ဆိုလို့ရှိရင်ရှေ့ကားကလူကခေါင်းထုတ်ပြီးတော့နောက်ပြန်ပြီးဘုန်းကြီးတို့ကားဒရိုက်ဘာဒေါက်တာပရိဘကိုလှန်ဟောက်ပါလေရော ကားနဲ့ဒီလောက်နီးအောင်ရရမလားဆိုတာအဲ့လိုဆိုပြီးဟောက်ပါလေဘုန်းကြီးကပြောတယ်ဟဲ့ဒေါက်တာဘယ်နဲ့တော့အဲ့ဒီလူလို့အဲ့ဒီလူကဘယ်နဲ့လဲလို့ဆိုတော့သူကဘယ်နဲ့ပြောလဲဆိုအဲဒီလိုလူလဲတယောက်တလေတော့ရှိတာပဲတဲ့ဒီလိုလူလဲတယောက်တလေတော့ရှိတာပဲတဲ့အခုလဲအဲ့ဒါလို့ပေါ့ကိုကစိတ်ချထားတဲ့အခါကျတော့ဟာအန္တာလူပဲဒီလိုလဲ သူများအပြစ်ပြောတဲ့လူမကောင်းပြောတဲ့လူလည်းရှိသေးတာပဲသူများဆဲကျင်ဆိုကျင်ထုရင်နဲ့ကျင်တဲ့လူလည်းရှိသေးတာကိုလို့ဒီလိုနှလုံးသွင်းနိုင်တယ်ဆိုလို့ရှိရင်တော့ထောင်းဝင်နေဖြစ်ပါမလားမဖြစ်ဘူးစိတ်တင်ထားလို့ရှိရင်တော့ဟဲ့ငါမတိနဲ့မီးပွင့်သွားမယ်ဆိုရင်တော့အဲ့ဒီလူဟာထောင်းဝင်ထောင်းဝင်ဖြစ်နေရတာနဲ့ပဲသူစိတ်ချမ်းသာအောင်မလားမချမ်းသာဘူးဒေါသဒေါသတိတ်ဆိုးတယ်တိတ်ဆိုးတယ်နော်တိတ်ဆိုးတယ်အဲ့ဒီကြည့်ပါ အခုနအဲ့ဒီဆွဇလန်ကအဲ့ဒီကားရှင်ကြီးသူကားနဲ့၈ပေလောက်တော့ဝါနေတာအဲ့ဒါဆိုလို့ရှိရင်ပြန်ပြောဖို့တော့ကောင်းတယ်ပေါ့မိတ်ဆွေဒီလောက်လဲဒေါမထနဲ့လေမြတ်ကားနဲ့၈ပေလောက်တော့ကွာနေတာပဲအဲ့ဒါအဝေးကြီးပါအပကြောင့်များဒီလောက်ဒေါထနေလေဒေါထစီရမဟုတ်တာမထပါနဲ့ပြောเสียပါပေါ့ဒါပေမဲ့ဒီကပရိဘာကစိတ်ချထားတဲ့လူဆိုတော့ပြုံးမြုံမဲ့သူကပြောတာ အင်းဒီလိုလူလည်းတယောက်တလေတော့ရှိတာပဲတဲ့ပြုံးပြုံးပဲပြောတယ်သူအဲ့လိုဆိုပြီးသူကကိုသူနောက်ဆုတ်ပေးတယ်အဲ့ရချမ်းသာသွားရောဟိုလူထွက်လို့ဒေါသထွက်လို့တာသူကတော့ပြန်ဟိမ့်လိုက်ဟောက်လိုက်မယ်ဆိုလို့ကြည့်ရင်တော့ဘာဖြစ်မလဲနှစ်ယောက်ကားဘဝဆင်းပြီးတော့နှောင်ကျင်ချအောင်မရှိဘူးဟုတ်လားအဲ့လိုဆိုရင်တော့အကုန်ချမ်းသာကုန်ပြီပေါ့အဲ့ဒါလိုမဖြစ်ရအောင်နဲ့ဒေါသရဲ့အပြစ်ကိုမြင်မှစိတ်ကိုတင်မထားပါနဲ့ချထားပါချထားလို့ရှိရင်အထိခိုက်အရှာအနာနဲပါတယ်တင်ထားရင်တော့ အထီးခိုက်အရှာနာများသည်ဒီလိုဆိုရင်တော့ထီတိုင်းခိုက်တိုင်းဟာဆင်းရဲကြီးပဲနော်နောက်ဒေါသထွက်တဲ့ပုဂ္ဂိုလ်ဟာတဲ့ဘတော့မှသူချမ်းချမ်းသာသာမအိပ်ရပါဘူးတဲ့မြတ်စွာဘုရားကအင်္ဂုတ္တရနိကေကောထနာတုတ်မှာဟောခဲ့တယ်ဒုက္ခံတေတိအဲသောဘိကဝေဒုက္ခံတေတိကောဓာဘိပုတောတဲ့ဘိကဝေจิตာจิตသမီးတို့ ကောဓာပိပုသောဒေါသဤအနှိမ့်စကုခံရသောသောထုပုဂ္ဂိုလ်သည်ဒုက္ခံဆင်းရဲစွာတေတိအေယဤတဲ့ဒေါသရဲ့အနှိမ့်ဆက်ခံရတဲ့အဲ့ဒီပုဂ္ဂိုလ်ဟာတဲ့ဆင်းဆင်းရဲရဲအေးရတယ်တဲ့ချမ်းချမ်းသာသာမအေးရဘူးဒီမှာသကလုံးသုံးတာမြတ်စွာဘုရားသုံးတဲ့သကလုံးကောဓာဘိပုတော်ကောဓောလို့တာမညသုံးရင်လည်းရတယ်ကုတ်ဓောလို့သုံးလို့ရှင်လည်းရတယ် ဗုဒ္ဓအမျက်ထွက်သောသောထုပုဂ္ဂိုလ်သည်ကောဒောဒေါသကြီးသောသောထုပုဂ္ဂိုလ်သည်အဲ့ဒါလိုသုံးလို့ရတယ်ဒါပေမဲ့မြတ်စွာဘုရားအဲ့ဒါလိုမသုံးဘူးအပိုလေးထက်သုံးတယ်ကောဒာဘိဘူဒောတဲ့ဘိဘူဒောဆိုတာအနှိမ့်ဆက်ခံရတာပြောတာကောဒကဒေါသဒါကြောင့်မလို့ကောဒာဘိဘူသောဒေါသဤအနှိမ့်ဆက်ခံရသောသောထုပုဂ္ဂိုလ်သည်ဒုက္ခံဆင်းဆင်းရဲရဲတေတိအိယဤတဲ့ဟော ဘုရားရှင်ကောတာပိဘူးတော်လို့သကလုံးသုံးလိုက်ခြင်းအပြင်ဒီဒေါသဟာကောင်းသလားဆိုးသလားမသေးကြဘူးလားအဲဒေါသရဲ့အနှိမ့်ဆက်ခံရတယ်ဆိုတော့မဟုတ်ဘူးလားဟုတ်တယ်အဲကို့ထုလို့လဲထုနေမှလည်းမသိဘူးနော်ဘယ်သူကထုနေတာဒေါသအထုနေတာအဲ့ဒါထုလို့လဲထုမှမသိဘူးကိုယ့်ဟာကိုယ်ဖုတ်လာပြီးအောင်းမင်းနေအထုခံရတာပဲဂုံယူနေဟုတ်ကဲ့လားဘာနဲ့အထုခံရတာဂုံယူနေရော ဒေါသနဲ့အထုခံရတာပဲဂုံယူနေတယ်။ဟောတတိယစိတ်ထဲဘုန်းကြီးကလည်းတတိယပြောတတိယပြောနေတရားတွေကရှင်းကုန်ပြီနော်။ဘုန်းကြီးတို့အင်မတန်လဲဒေါသကြီးပြီးတော့အင်မတန်လဲနိုင်ငံရေးသဘောတရားပြည့်တယ်ဆိုတော့လူကြီးတယောက်စင်မဖြစ်ခင်ကအင်းစိန်ထောင်ထဲမှာနိုင်ငံရေးသမားတွေချချထားလို့မလို့အကျဉ်းကျတဲ့အခါကျတော့ အဲ့ဒါမှသူတို့ကြီးကြီးနိုင်ငံရေးသမားပါညောင်နောက်စစ်ဖြစ်ပြီးလဲထင်ရှားလို့ဒေါသကြီးတယ်ဆိုတာကလည်းပဲအမှန်တန်ထင်ရှားတယ်သူကအဲ့ဒီထောင်ထဲမှာနိုင်ငံရေးသမားတွေတွေ့ကြတဲ့အခါကျတော့ခေါင်းဆောင်ချင်းချင်းစကားများကြတယ်အယူဝါဒရေးရာကစပြီးထောင်ထဲမှာစကားများတော့အချင်းချင်းထိုးကြကြိတ်ကြမလို့လှုပ်တော့ဘေးကတပည့်တစ်ပန်းနေမိတ်ဆွေတွေကဝိုင်းဆွဲထားတယ်ဝိုင်းဆွဲထားတဲ့အခါကျတော့ ဟိုတူကတော့အင်မနာအရေးထူတဲ့ပုံပေါ်တယ်ဒီဒီလူကအရေးထူတဲ့ပုံပေါ် तू ကတော့ဘာမှဖြစ်ဘူးတဲ့ကလထိုင်မှာပလက်ကလထိုင်မှာထိုင်းပြီးဒီတိုင်းနေတယ်တဲ့ဟိုတယောက်ကဒေါသကုံမာရကဝုံလာရင်လာနဲ့လှုပ်လို့အတင်းဆွဲရတယ်ဆွဲပြီးတော့သူ့ကိုသူခါနဲ့ပြန်ပို့ပြီးတော့သူ့ကလေးမောအတင်းအိတ်ခိုင်းပြီးဖိထားရတယ်ဒါနဲ့ပဲစောင်းချုံပေးလိုက်တယ်တော်တော်ကြာကြတော့အိတ်ပြောသွားရတယ်အဲ့နိုင်ငံကြီးသမားကြီး ဘယင်းနီလေဘယင်းနီဘယင်းနီဆိုသိရောပေါ့အနီဘယင်းကြီးအဲ့ဒါနဲ့ဒါပေမဲ့လို့တော်တော်ကြတော့တော်တော်ကြကြတော့စောင်းညုံထဲကနေပြီးဘုံလာရင်လာနဲ့ထလုံနေတယ်တဲ့တဟူတဟဲနဲ့ထပြီးလုံနေလို့သွားကြည့်တော့ဟိုမှာအေးရင်ကနေပြီးသူကဒေါသထွက်နေတာတဲ့အဲ့ဒါနဲ့အနာလူတွေကဝိုင်းပြီးသူ့တခါထဖိထားပြန်တယ်ဟို ဒေါသကြီးတဲ့ပုဂ္ဂိုလ်ဟာဆင်းဆင်းရဲရဲအိပ်ရတယ်ဆိုတာအဲ့ဒါပြောတာသူကအိပ်တော့ပြောတော့ပြောသွားတယ်မောပြီးတော့ဒေါသကြီးတာနဲ့မောပြီးအိပ်ပြောသွားအိပ်ပြောရင်လည်းအဲ့ဒီအိပ်အိပ်တဲ့စိတ်ထဲမှာကိုဒေါသကအရှိန်နဲ့ပါနေတာကိုပါနေတော့ဖြတ်ခနဲ့တစ်ချက်ကလေးနိုးလိုက်တာနဲ့တပြိုင်နက်တည်းဒေါသကဟုတ်ခနဲ့ထပြီးတော့တောက်တာကိုအဲ့တော့သူကဘယ်ချမ်းချမ်းသာသာအိပ်ရမလဲအမှန်တန်ဆင်းရဲတာပဲတကယ်ကိုကိုကိုလည်းပြန်ကြည့်ပါကိုဒေါသတိတ်ထွက်ပြီးတော့ကြိတ်မနိုင်ခဲမရဖြစ်တဲ့အခါကျတော့အဲ့တော့ဘယ်နဲ့နေတော့ အိမ်ပြောဦးနော်မသေးကြဘူးလားအမှန်တန်ဆင်းရဲသည်တဲ့အပြစ်မြင်အောင်ရှုတတ်ဖို့လေးကြီးတယ်တစုံတရာရဲ့အပြစ်ကိုမြင်မှသူ့ကိုပယ်ခြင်းနဲ့အပြစ်မမြင်ရင်မပယ်ခြင်းဘူးအကောင်းထင်နေလို့ရှိရင်တော့ခင်မင်တတ်မဲ့တွယ်ကဖက်လျက်အောက်ထက်သန္တာဆုံးဆံငါဖြင့်တဏှာလက်တဲ့ထင်နိုင်ချေ၍အေးတယ်မရှိဆင်းရဲဖြစ်သည်ဟိုဤသားကောင်လုံးလုံးသည် အဆိုးကိုအကောင်းထင်ပြီဆိုရင်တော့အဲ့ဒီအကောင်းပေါ်မှာခင်မင်တတ်မဲ့တွယ်ဖက်မနေဘူးလားဟဲအကောင်းပေါ်တွယ်ဖက်တယ်ဆိုတာတဏှာလာပြီဆိုရင်တော့ပြီးရောအဲ့ဒီတဏှာကညှိနေပြီဆိုရင် तू ဟာဘယ်တော့မှမလွတ်တော့မလွတ်လို့ရှိရင်တော့တဘဝပြီးတဘဝတဘဝပြီးတဘဝအောက်ဆုံးလိုက်အထက်ဆန်လိုက်နဲ့ချမ်းသာကြီးပေါ့လေဟုတ်ကဲ့လားအေးဒါကြောင့် ခင်မင်တမဲ့တွေကဖက်လျက်အောက်ထက်တမ္မာဆုံးဆန်းငါဖြင့်တဏှာလက်သည်ထင်တိုင်းချဲ၍အေးတယ်မရှိဆင်းရဲဖြစ်သည်ဝိဤသားကောင်လုံးလုံးသည်ဆင်းရဲဖြစ်လို့လည်းဖိမမသိဘူးဆိုတာအဲတော်တော်ဒုက္ခရောက်တာပဲအဲဒါကြောင့်အဲ့ဒီကောရဏတုတ်မှာဒေါသဟာတဲ့ဆင်းရဲရဲအိပ်ရစီပါတယ်တဲ့ချမ်းချမ်းသာသာမအိပ်ရစီပါဘူးတဲ့ပြီးတော့ သောဘိခဝေကောတာဘိဗုဒ္ဓောအဲတံဘိခဝေကောတာဘိဗုဒ္ဓံညာတကာသညာတိမိတ်တာသသဟာယကာသပရိဝေဇဏီအာရကတဲ့ကောရာဘိဗုဒ္ဓံဒေါသဤအဖိစီအနှိမ့်ဆက်ကိုခံရသောတန်ထုပုဂ္ဂိုလ်ကိုညာတိမိတ်တာသဆွေမျိုးများမိတ်ဆွေများသည်၎င်းမိတ်ဆွေများတို့သည်၎င်းသဟာယကာသ တငယ်ချင်းတို့သည်၎င်းအာရကအဝေးမှပြိဝဇန္တိရှောင်ကျင်၍သွားကြကုန်၏တဲ့ဒေါသဖြစ်တဲ့လူလူသိချစ်တယ်တဲ့နော်အဝေးမှရှောင်ကျင်တယ်ဆိုတာချစ်လို့မဟုတ်ဘူးလားဟုတ်ဆရာတော်ကြီးတစ်ပါးရှိတယ်အခုတော့တော့မရှိပါဘူးပြန်တော်မူသွားပြီသူမြအပြစ်ကိုတစ်တစ်ခွာခွာပြောတယ်ပြောလဲပြောတတ်တယ်စာလဲတတ်တယ်အဲ တရားဟောလဲသူများအပြစ်ပြောပြီးဟောရမှသူကကျင့်တတ်တယ်သူများအပြစ်ကလေးမပါရင်သူတရားမှစားမပါတယ်လို့ပဲသူထင်တယ်အဲ့ဒါလို့ထင်တယ်ဒါကြောင့်မလို့သူ့ကိုဘယ်လိုခေါ်ကြလဲလို့ဆိုတော့ဘုန်းကြီးလောကကဆူလဲကြီးတယ်ဆူလဲကြီးဆိုတာသိလားဆူလဲကြီးလမ်းကြောင်းမောင်းသွားပြီဆိုရင်ဆူရိယဟိုကြီးဒီကြီးမကြီးဘူးလားကြီးတယ်အဲ့ဒါကြောင့်ဆူလဲကြီးတယ်ဒါကြောင့်မလို့အဲ့ဒီဆရာတော်ဆိုလို့ရှိရင်ဝေးဝေးကရှောင်ရတယ်သူများနဲ့သူနဲ့စကားမဆက်မိအောင်ဝေးကရှောင် တခါတော့တနေရာမှာဘုန်းကြီးနဲ့ဆုံဘုန်းကြီးနဲ့ဆုံပြီဆိုတာသူ့လည်းဘုန်းကြီးကတိတိဆိုင်ဆိုင်မဖူးဘူးသေးပါဘူးသူလည်းဘုန်းကြီးကိုမတွေ့ဘူးသေးပါဘူးအဲကျောင်းတစ်ကျောင်းမှာပြောကြပါစို့အစည်းအဝေးတစ်ခုသွားတာဆရာတော်ကြီးကကြီးပါပြီအသက်80လောက်ရှိမှာပေါ့အဲ့ဒီခါတုန်းကနဲ့လွန်ခဲ့တဲ့ဘယ်လောက်လောက်ကဖြစ်မလဲလို့ဆိုတော့လွန်ခဲ့တဲ့12နှစ်လောက်ကရှိလိမ့်မယ်12နှစ်လောက်က အဲ့ဒီကျောင်းတစ်ဆောင်မှာတဲကြတော့သူကအခန်းထဲမှာတဲတယ်အရင်ရောက်နေနေတယ်ဘုန်းကြီးကနောက်ညနေမိုးချုပ်ရောက်သွားတယ်ရောက်သွားတော့ဘုန်းကြီးကအပြင်မှာအပြင်ခမ်းမထဲမှာဘုန်းကြီးကတဲရတယ်သူတို့နေရာပြင်ပေးထားတဲ့အတိုင်းဘုန်းကြီးရောက်မှသူလည်းမသိဘူးအဲ့ဒီအထံအခန်းထဲမှာသူတို့စကားပြောနေကြတာဦးစင်းနေနဲ့ဘုန်းကြီးကရောက်နေပြီတိုးတိုးတိတ်တယ်ပဲဘုန်းကြီးကရောက်စကားစကားကြလောင်ကြလောင်နဲ့ပြောနေတော့ဟိုဘက်အပြင်ဘက်က ထင်ကျင်ထတာဘု து အတွက်တုံးလဲဆရာတော်ဥဇနကအတွက်ပါဖေရတဲ့ဟေ့ဆရာတော်ဥဇနကဆိုတာအင်္ဂလိပ်စာတတ်တယ်လို့ငါကြားပါတယ်အကြားပါတယ်မှန်ပါဗျာတပည့်တော်တို့လည်းအဲ့လိုပဲကြားပါတယ်သူကဘလောက်များတတ်လို့လဲกว่าတယ်အဲဘုန်းကြီးရောက်မှလည်းသူသိတာမဟုတ်ဘူးဘုန်းကြီးလည်းသူသိတာမဟုတ်ဘူးအဲ့ဒီ तू ကဘလောက်များတတ်လို့လဲกว่าတယ်အဲ့ဒီစကားကြီး ဒါစုလဲယူဆိုတာမဟုတ်ဘူးလားအဲ့ဒါသူ့ရှောင်ရတယ်တဲ့ဘာကြောင့်သူစုလဲကြီးဖြစ်နေလဲဆိုတော့ဒေါသကြောင့်ပေါ့မဟုတ်လားအဲဒေါသစုရှိနေတဲ့အခါကျတော့ရှောင်တာပေါ့ညာတိမိတ်တာသဆွေမျိုးမိတ်ဆွေတို့သည်၎င်းတဟာယကသတငယ်ချင်းတို့သည်၎င်းကောဓာပိဗုတံဒေါသရဲ့နှိစ္စကိုခံရသောတန်ထုပုဂ္ဂိုလ်ကိုအာရကအဝေးမှပရိဝေဇန်တိရှောင်ကျင်ကြရကုန်၏ ဟုတ်ကဲ့လားဘုန်းကြီးကတော့အသာကြိတ်ပြီးပြုံးနေလိုက်တယ်ငါများအတန်ပြီးဒီကိုယ်တော်ကြီးထွက်ပြီးတော့မြန်ငါရန်တွေးမလားမသိဘူးလို့အသာကြိတ်ပြီးပြုံးနေရတယ်ဩဒါကြောင့်သူဆူလဲခေါ်တာဟုတ်လို့အဲဒါကြောင့်မလို့အိယာဆင်းရဲချွေရံနဲ့ရုပ်လဲမလှပါတဲ့ဒေါသဖြစ်လာပြီဆိုလို့ရှိရင်တော့အချွေရံနဲ့တယ်ဆိုတာမိတ်ဆွေတင်ကမရှိဘူးဟုတ်တယ်မဟုတ်လား ရှိလို့ရှိရင်ဘယ်လိုပုဂ္ဂိုလ်မျိုးပဲရှိမလဲလို့ဆိုတော့ကကိုယ်ကပ်ပြီးတော့ညာစားရင်လည်းကပတ်ရပပဲရှိမယ်မဟုတ်ဘူးလားညောင်ပင်စားရင်လည်းဒီလိုလူမျိုးပဲရှိမယ်ကိုအကျိုးလိုလာပြီးတော့ကိုမေတ္တာနဲ့ပေါင်းတဲ့တင်းတဲ့အချွေရမိတ်ဆွေတင်ကဆိုတာဒါမရှိနိုင်ဘူးဒေါသောကောတာဘိဝုတောဘိက္ခဝေဒုဗ္ဗံနောဟောတိတဲ့ဘိက္ခဝေจิตသားရှင်သမီးတို့ကောတာဘိဝုတောရုပ်ဆင်းအင်္ဂါတွေလည်းပြက်ကုန်တော့တာပဲတဲ့ဟုတ်လားသိမှန်တာပေါ့ အင်မတန်ရုပ်ဆင်းအင်္ဂါတင့်နေတဲ့လူတယောက်တင့်နေတဲ့အမျိုးသမီးတယောက်ဒေါသထွက်လိုက်ပြီဆိုလို့ရှိရင်သူ့မျက်နှာပထမဆုံးကหนีရဲမလာဘူးလားအဲหนีရဲလာတာကတင်းလာတင်းလာတာကမဲလာမဲလာတာကတပြီမဲ့လာဟုတ်ကလားချောလာတာမဟုတ်လားရုပ်ဆင်းကဖြစ်တာအဲ့ဒါ ရုပ်ချောရင်တဲ့ပုဂ္ဂိုလ်များရုပ်ချောရင်လေဒေါသကိုနည်းနိုင်သမျှနည်းအောင်ဆင်ញင်နှလုံးသွင်းလေသွင်းမှာမဟုတ်ဘူးလားရုပ်ကတော့ချောခြင်းမှာရဲ့ပြင်ဆင်ထားလိုက်တာကတော့ညွန့်လို့နှခမ်းနီးနဲ့ပါနီးနဲ့အဲမျက်တောင်ကလည်းပဲဟိုရွှွန့်နေလူးလို့ဟုတ်အဲအဲ့လိုပဲမြင်တာပဲနော်မျက်မျက်လုံးပတ်ပတ်လည်းလဲအိုမဲတွေလိမ့်လို့လက်သေးတွေကလည်းသုံးမလက်သေးမမလေး နော်ဘလောက်လှအောင်ပြင်းနေပြီမလို့သူဒေါသမှာသူမထိန်ဘူးဆိုလို့ရှိရင်လှပါမလားအဝေးကြီးအဝေးကြီးအဲ့ဒါလှခြင်းရင်ဒေါသကိုထိန်မှာဒေါသကိုနဲနိုင်သမျှနဲအောင်ဆင်ခြင်မှာအဲ့ဒါမှပြင်းတဲ့လောက်ထွက်မယ်နော်ငကိုရှိမှငကိုင်းထွက်တယ်ဆိုတာကြားဘူးတယ်မဟုတ်လားပင်ကိုကဒေါသငြိမ်းမှရုပ်ချောမှာပေါ့ပင်ကိုကဒေါသမငြိမ်းရုပ်ချောပါမလားဒေါသမနဲ့ရုပ်မချောဘူး ဒါကြောင့်ကြောင်းကျိုးမမြင်ပိုက်မောင်းဝင်စိတ်စဉ်ဖြစ်စည်းတာအိယဆင်းရဲချွေရနဲ့ယုတ်လဲမလှပါဥစ္စာဆုံးရှုံးအများမုံမှရှုံးမအောင်ဤရှိပြဒေါသဖြစ်တဲ့ပုဂ္ဂိုလ်တဲ့ရေတေဘိက္ခဝေဥဋ္ဌာဏဝိရိယကတသေတာဝက္ခိတာဒနာရာဇာနောရာဇာနောပဋိက္ခဏတိတဲ့ ယဟန်တို့တဲ့ဒေါသထွက်တဲ့ပုဂ္ဂိုလ်သူဟာနဖူးအချွေချင်းမကြောက်အောင်လုံလဝိရိယနဲ့စုဆောင်းထားတဲ့ပစ္စည်းတွေဒေါသတာထွက်တယ်ဆိုလို့ရှိရင်ဒေါသတာကြီးတယ်ဆိုရင်အဲ့ဒါမင်းတွေအစိုးရတွေလည်းအသိခံရတတ်တာပဲတဲ့တစုံတရာအမှားယွင်းပြုမိတာကိုဒေါသကြောင့်အဲ့ဒါလို့ဆိုလို့ချင်းမင်းတွေအစိုးရတွေအသိခံရတာပဲတဲ့ဒါကြောင့်မို့အဲ့ဒီဥစ္စာလည်းဆုံးရှုံးနေတဲ့တခါဒေါသကြီးတဲ့ပုံကိုဆိုလို့ရှိရင်ဈေးရောင်းကြည့်သမ်းမှဘယ်နဲ့နေမလဲ သူ့ဆိုင်မှာလူတော်တော်စီမှာပေါ့နော်တော်စီမှာပေါ့စာသင်္ကန်းဆိုင်တစ်ဆိုင်ရင်တော့ကဓမ္မတယောက်ရောက်နေတယ်သူကအပြောလဲချိုးတယ်စိတ်ထားနှလုံးသားလဲကောင်းတယ်ဝဲသူကိုငဲငဲညာညာနဲ့ရိုးရိုးသေးသေးလေးလေးစားစားလှိုက်လိုက်လဲလဲနဲ့ပြူပြူငါငါဆက်ဆံတော့အဲ့ဒီဆိုင်မှာဘုန်းကြီးတို့ကြောင်းကလည်းပဲတွားသွားပြီးတော့သင်္ကန်းဝင်ကြတယ်အခုအဲ့ဒီဓမ္မကနေမကောင်းလို့ဆိုတော့ဘာဆိုလို့ပါပဲမရှိဘူးတခြားတခြားရောင်းသူဝဲသူတွေရောက်နေအဲ သင်္ကန်းဝယ်ခြင်းလို့မလို့သွားကြတယ်ဆိုလို့ရှိရင်အဲ့ဒါဆက်ဆံရေးအဆင်မပြေလို့တဲ့အဲ့ဒါစကားပြောတာအဟုတ်မဟုတ်လို့တဲ့အဲ့ဒါကြောင့်မလို့ကြောင်းကတောင်းမှအဲ့ဒီသွားပြီးတော့မဝယ်ခြင်းညဘူးအဲ့မဝယ်ခြင်းတော့မယောင်းရဘူးမယောင်းရဘူးဆိုတော့ဘာဖြစ်တော့ပိုက်ဆံမရဘူးဗောပိုက်ဆံမရဘူးဆိုတာစီဝဥစ္စာ ဆုံးရှုံးတာမဟုတ်လားအဲ့ဒါပြောတာစီဝဥစ္စာဆုံးရှုံးတယ်ဘုန်းကြီးကြားဘူးတဲ့ ကိုတွေးတော့မတွေးဘူးရှေးကအခုတော့ရှိသေးလားမသိဘူးဟိုတိမ်ကြီးသေးမှ တွင်းသီးပေါ်တဲ့အချိန်မှာတွင်းသီးရောက်တဲ့လူတွေတရုတ်တွေတဲ့အဲ့ဒါတွင်းသီးများဈေးစစ်ပြီဆိုလို့ရှိရင်အစ်စ်မခံဘူးတဲ့ဟူးရှူးရှူးရှဲရှဲနဲ့ဖြစ်ပြီးတော့အဲ့ဒါမတကာတွင်းသီးနဲ့မယ်လို့ခြေတော့ပေါ်ပြစ်ချခြင်းချလိုက်တာလေအဲ့လိုဖြစ်တယ်အဲ့တော့အဲ့ဒီတွင်းသီးဆိုင်ဘယ်သူသွားဝယ်မလဲသူမှမဝယ်ဟုတ်ကလားဘယ်ရောင်းရမလဲ ပစ္စည်းဥစ္စာဆုံးရှုံးတာအများကြီးပေါ့ဒေါသကြောင့်ပစ္စည်းဥစ္စာဆုံးရှုံးတာအဲဒေါသကြောင့်ပစ္စည်းဥစ္စာဆုံးရှုံးတာတခုဘုန်းကြီးပြောအောင်မယ်ပြောအောင်မလားပြောတရားဆိုတာလောကတွေကဟာတွေတရားပဲဟုတ်လားအဲဒကာကြီးတယောက်ဒကာကြီးတယောက်သူ့အိမ်ကလည်းပဲနထတော့နထအိမ်ပဲဒါမှမဟုတ်ခန်းနေနေခန်းနေနေမှာဝါကိုစိတ်ပြီးတော့တက်ကယ်ပြစ်ဖို့ရာအတွက် တက်ကဲပြဖို့ရအတွက်ဝါးကိုစိတ်ပြီးတော့တက်ကဲတာလှုပ်ရတယ်အဲ့တော့သူကဝါးကိုတတ်လိုက်ရောဝါးအရှိကြီးဝါးအရှိကြီးတတ်ပြီးတော့မဖြတ်သေးပဲနဲ့အဲ့ဒါကိုသူကအရှိလိုက်ပဲစိတ်မလို့ဝလုံးကိုဝါးကိုတတ်ပြီးတော့ဝါးကိုထောင်းလိုက်တာခွဲပြီးတော့ထញ្ញံခွဲနေတဲ့ဝါးကိုထောင်းလိုက်တော့ဘာဖြစ်တယ်လဲဆိုတော့အဲ့ဒီထောင်မိတဲ့ဝါးရဲ့အဖျားဆုံးကဘုန်းကြီးငငယ်ရတွေ့တာနော်ထောင်မိတဲ့ဝါးရဲ့အဖျားဆုံးကဘာသွားခမ်းမိလဲလို့ဆိုတော့ သူ့အိမ်တစ်စက်နှိမ့်မှာဆွဲဆွဲနေတဲ့ဆွတ်ပဏီအုံပထွတ်ပဏီလဲခေါ်တာအဲ့ဒီအုံကိုသွားပြီးတော့ဝါကထိမိရောထိမိတဲ့အခါကျတော့အဲ့ဒါပထွတ်ပဏီကသူ့အုံလာပြီးတော့ဆွတဲ့အခါကျရန်သူလိုက်ရှာတာကိုအဲ့ဒါ तू ကမသိဘူးရန်သူလိုက်ရှာတော့သူ့သွားတွေ့တယ်တွေ့တယ်နဲ့သူ့တုတ်ပါလေရောအဲ့ဒါနဲ့ရှူးရှူးရဲနဲ့စိတ်ဆိုးပစုပဏီတုံမှန်းသိတော့ဘယ်ရလဲလိုက်ကြတော့ဒီအိမ်တစ်သက်မိမှဆွဲနေတဲ့ပစုပဏီုံတွေ့ရော တွေ့တဲ့အခါကျဘာလုပ်လဲဆိုတော့မိဖို့တဲ့ဝင်သွားပြီးတော့မိသားကြီးယူလာပြီးဟဲ့ပစုပနိကိုမိနဲ့ကျွတ်လိုက်တာအိတ်တိန်လုံးပြောင်းပါရောလားအဲ့ဒါဘုန်းကြီးငယ်ငယ်တုန်းကအဲ့ဒါတရားမဟုတ်ဘူးလားကိုင်အဲတရားတွေအဲဒေါသကြောင့်ပစ္စည်းဥစ္စာဆုံးရှုံးတာနော်အများမုန်းတယ်ဆိုတာတော့ပြောစရာလိုသေးလားမလိုပါဘူးအများအချစ်တော်ပဲဒေါသကြီးတယ်လေပါတော့ အကြောင်းဥစ္စာဆုံးရှုံးအများမုံမှအုံဤရှိဖြာဒေါသအပြည့်သေးချာစစ်ပယ်ပြည့်သူကိုပါဆိုတစ်ခေါက်ကြောင်းကျိုးမမြင်မိုက်မောင်ဝင်စိတ်စဉ်ဖြစ်စည်းတာအိယာဆင်းရဲ့ရွှေရံနဲ့ရုပ်လဲမလှပါ ဥစ္စာဆုံးရှုံးအများမုံမအုံဤရှိဖြာဒေါသအပြည့်သေချာစစ်ပယ်ပြည့်သူကိုပါသု တစ်ခေါက်ဆိုပါဦးမြတ်စွာဘုရားလက်ထက်ကမုတ်ဆိုးတယောက်တောလိုက်သွားတယ် ရွာထဲကနေပြီးခွေးတွေနဲ့လေးလေးနဲ့တောတောလိုက်ကိုထွက်သွားတယ်ထွက်သွားတဲ့အခါကျတော့လမ်းမှာတောကြောင်တစ်ကြောင်ကရွာကိုဆုံးခံလာတဲ့ယဟန်တပါတွေ့ယဟန်တပါတွေ့တဲ့အခါကျတော့စိတ်ထဲကမုတ်ဆိုးတော့ကြဉ္ဉတနအသက်မွေးနေတာတာတသမင်တကြက်တငှက်တတရိษံတတတ်ပြီးတော့အသက်မွေးနေယဟန်တော့တွေ့တဲ့အခါကျတော့မုတ်ဆိုးကစိတ်ထဲမှာဘယ်နဲ့ဖြစ်လဲဆို ဟောကြရအမင်္ဂလာလာတွေဒီနေ့တော့သားကောင်ရမှာမဟုတ်ပါဘူးစိတ်ထဲအဲ့လိုဖြစ်တယ်တဲ့ယဟန်ကိုအမင်္ဂလာတဲ့မဟုတ်ဘူးလားအဲအကုသိုလ်လုပ်နေတဲ့ပုံကိုများအတွက်တော့ကုသိုလ်တုံးဟာမင်းအမင်္ဂလာတုံးပေါ့မဟုတ်ဘူးလားဘယ်ကြည့်လို့ရလိမ့်မလဲဘယ်ကြည့်ရလိမ့်မလဲအရက်တောင်နေတဲ့လူစုတဝိုင်းနာဘုန်းကြီးတစ်ပါးဖြတ်သွားကြမလားဘယ်နဲ့နေမလဲ ဘုန်းကြီးကလည်းကွာအခုနေရာမဟုတ်ဘဲနဲ့လာတယ်ဘယ်လိုဘုန်းကြီးလဲမသိဘူးမဟုတ်ဘူးလားအဲ့လိုဖြစ်မှာမဟုတ်လားမတူဘူးလေဓာမတူဘူးဓာမတူရင်အမင်္ဂလာပဲအဲ့ဒါကြောင့်ဒီမုတ်ဆိုကတက်ခောက်ပြီးတော့ဟွာဒီနေ့အမင်္ဂလာတွေငါဒီနေ့တော့သားကောင်ရမှာမဟုတ်ပါဘူးဒေါသထွက်တယ်ဒါပေမဲ့လို့ဒေါသထွက်တဲ့နယ်ပဲဘုန်းကြီးကသူမိုက်ကြည့်ကြည့်ပြီးတော့ဘေးကရှောင်သွားတယ်ဘုန်းကြီးကတော့ဘာမှမသိပါဘူး နဲ့ဘုန်းကြီးလည်းသင်္ကန်းမှာယုံပြီးရွာထဲဝင်ပြီးဆုံးခါမိုးဆိုးလည်းတော့လိုက်သွားသားကောင်းတွေတွေးတယ်ဘာတကောင်းမှမရဘူးပြစ်တယ်ခတ်တယ်လွဲတယ်ချောတယ်တခုမှမရဘူးလွဲလေချောလေစိတ်ထဲကဒေါသထွက်လေဘာလို့ဒေါသထွက်တာဧကနာဧကနာအဲ့ဟိုအမင်္ဂလာကောင်တွေ့ကြလို့ငါမရတာဟုတ်ဘူးလားဟုတ်အခုကလည်းဒါလည်းအိန္ဒိယအဖြစ်ပြက်ကိုအိန္ဒိယမှာဇတ် ဇတ်အယူဆသိရှိတော့ဇတ်မြင်တဲ့လူကဇတ်နှိမ့်တဲ့လူကိုပေါင်းတဲ့ဆက်ဆံဖို့မပြောနဲ့ကြည်တောင်ကြည်မြင်တောင်မမြင်ကြဘူးအထီဝသူတို့ဆိုတော့ဝေးရောဆက်ဆံမှုဆိုတော့ဝေးရောဒုက္ခရဇမကြားဘူးရမလားဒိဋ္ဌမင်္ဂလိကဆိုတဲ့တထေသမီးသူမင်္ဂလာအခမ်းအနားနဲ့ပျော်ပါပျော်ပွဲစားထွက်မလို့သွားလိုက်တာလမ်းမှာတရောင်းသားမာတင်ကမြင်တာနဲ့ မလေးငါတော့တဏှာကုန်ပါပြီမဖြစ်တော့ပါဘူးအဲ့ဒီမင်္ဂလာပွဲသွားလို့မဖြစ်တော့ဘူးဆိုအိမ်ပြန်ပြီးတော့ခေါင်းလျှော်ရရေချိုးရသတဲ့မြင်ယုံမြင်လိုက်တာနော်အဲ့အခုလဲဒီမုံဆိုးကဒီလိုပဲအဲ့ဒါကုသိုလ်တရားပွားများဖို့ရသီလသမာဓိပညာအကျင့်တရားနဲ့ကိလေသာကင်းကြောင်းကျင့်ကောင်းကျင့်မှန်နေကျင့်နေတဲ့တမနာလို့ခေါ်တဲ့ကိလေသာတဝက်တစ်ပြက်ငြိမ့်နေတဲ့ပုံကိုယ်ကိုတွေ့ရတာသူ့စိတ်ထဲမှာမငြိမ့်ညမ်းမင်းနဲ့တကယ်အမင်္ဂလာလို့ထင်တာဒါနဲ့ သားကောင်တွေ့တယ်ပြစ်တယ်ခတ်တယ်မရဘူးခွေးတွေကလည်းနိုင်အောင်မီအောင်မလိုက်နိုင်ဘူးမရလေဒေါသထွက်လေအဲ့ဒီအမင်္ဂလာကြောင့်ငါမရတာပဲအဲ့ဒီအမင်္ဂလာကြောင့်ငါမရတာပဲနဲ့နောက်ကြတော့ gain ဒီနေ့တော့ငါဆက်လိုက်နေလဲအပူပဲဘာသားကောင်မှရမှာမဟုတ်ပြန်မယ်ပြန်လာဒီဟာရဟန်းတော်ကလည်းပဲဆုံးပြည့်တုံလို့မလို့ရွာကထွက်လာလမ်းကြတခါဆုံးမြန်ရော อืมတကားတော့ရေပြည့်ရှင်နဲ့စုံတော့စုံတယ်ဆိုလို့ရှိရင်မြင်းတယ်ဆိုရင်မုတ်ဆိုးကတခါတည်းယဟန်တော်ကိုခွေးနဲ့ရှုလိုက်တော့တာပဲအဲ့ဒါနဲ့ယဟန်တော်လည်းသုတ်တိသုတ်ပြပြည့်ပြီးတော့အနိကဆုံးတစ်ပင်ကိုတက်ရတယ်တပိတ်တွေလည်းလွှတ်ချပစ်ခဲ့ရတော့ဘယ်ပွဲပြက်ကုန်ဆုံးနေလည်းဖိတ်ကုန်တယ်အဲ့ဒါနဲ့နေရာတစ်ပင်တက်လိုက်လို့တစ်ပင်ပေါ်ရောက်သွားအောက်ကခွေးတွေကဗဒဟလိုက်ဒါပေမဲ့လို့တစ်ပင်ကွာကြားရောက်သွားခွေးတော့မမိဘူး မုံဆိုးကဒေါသကပိုထွက်တယ်ထွက်တယ်ထွက်ထွက်လာတဲ့အခါကျတော့နောက်ဆုံးဘာလုပ်တယ်လဲဆိုတော့မြားနဲ့တော့မပြစ်ဘူးတစ်ပင်ကခန့်နေနေဆိုတော့မြားနဲ့ဘုန်းကြီးရဲ့ခြေတော်ကိုလှမ်းပြီးမြားအချုံနဲ့ထိုးတယ်အဲဒီမြားချုံကလည်းစိတ်ပါတာဟုတ်တို့တော့ဘုန်းကြီးကမြားချုံထိတာနဲ့ခြေတော်ခြေတော်ကိုရုပ်ရုပ်ပြီးတော့အထက်ကိုင်းတက်လိုက်တဲ့အခါကျတော့မူလကမှဗုဒ္ဓဘာသာဖြစ်နေတဲ့ဧကတိသင်္ကန်းဟာဘုန်းကြီးခါကိုကကွာကြသွားအောက်ကြသွားတယ် အောက်ကျသွားတာနဲ့အောက်ကမော့ကြည့်နေတဲ့မုတ်ဆိုးပေါ်သင်္ကန်းကအုပ်မိပါလေရောအုပ်မိတော့မုတ်ဆိုးလည်းပဲသင်္ကန်းအုပ်မိတာနဲ့သင်္ကန်းကိုရုံးရင်ကိုင်းကလဲသွားတော့ခွေးတွေကဘာထင်တယ်လဲဆိုတော့ဖုံကြီးအပေါ်ကကြလာပြီလို့ထင်တာနဲ့ဝိုင်းကြိုက်လိုက်ကြပါရောဝိုင်းကြိုက်လိုက်ကြတာနဲ့အဲ့ဒီကမုတ်ဆိုးအယိုးတခြားအသားတခြားနောက်ဆုံးအယိုးကြီးတက်တက်ကြံတဲ့အခါကျတော့မခွေးတွေကလွတ်လိုက်ခွေးတွေကလည်းအုတ်ကကောင်းကောင်းအသားစားခွေးတွေကို အဲ့ဒီအခါကျတော့မှယဟန်တော်ကအပေါ်အကြီးနေတာအယိုးကြီးကြံတော့မှတက်ကိုင်းကြောက်ကလေးတစ်ချောက်ချိုးပြီးတော့ခွေးတွေပေါ်ပြစ်ချလိုက်တယ်ပြစ်ချလိုက်တော့မှတက်ကိုင်းကြောက်ကြတော့မှခွေးတွေကလည်းအစာဝပြီးအပေါ်မော့ကြည့်တော့ဖုံးကြီးတွေ့တော့အဲ့ဒီအခါကျမှခွေးတွေကသဘောပေါက်တယ်ဟာတို့သခင်ကြိုက်မိပါပကောလားဆိုပြီးကြောက်ပြီးတော့တောထဲဝင်ပြေးကြတယ်ဒီခါကျမှဘုန်းကြီးကအေးသေးသေးပြန်ဆင်းလာကြာနေတဲ့တပိတ်ကောက်ပြီးတော့အဲ့ဒါ သူเจ้าသူပြန်ရတယ်ဘုန်းကြီးခင်ဗျာဆွန်းတော်မဖုံးပေးရဘူးနဲ့တူတယ်ကြည်ရတာ